ရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌နှစ်ရက်6လ69ခုနှစ်နေ့ပိုင်းတွင် ဟောကြားတော်မူသောတရားတော် မကပြီးတမှုရိယဒုက္ခကိုချုပ်ငြိမ်းခြင်းရဲ့အကြောင်းကအမှန်ဖြစ်လို့သူလည်းသစ္စာလို့ထင်တာအဲဒီသစ္စာဖြစ်တဲ့မကဟာသူမကရဲ့တသက်ခါတော့ဒီအဲနိရောဓဖြစ်ပြီးတော့ကိလေသာကိုအစွဲသိပြီးဖြတ်ချလိုက်တာအဲ့ဒါမဲ့ပဲလေဒီဟိုသူမကရင်ဖြစ်ပါပေါ်လေ သူဒီတမာရီအားပေါ်မှာပေါ့အဲတမာရီအားနဲ့ရှုမှတ်လိုက်တဲ့အတွက်အင်းအစွဲသိက္ခာအားနဲ့တို့ပါတော့မသိသိက္ခာအားကောင်းဟင်အစွဲသိက္ခာအင်းမသိသိအားကောင်းတော့အစွဲသိက္ခာပေါ်ပေါ်လာအဲဒီမသိသိတော့မှအတူငါမျိုးဖြစ်တဲ့ငါပါပါအစွဲသိတော့မှအတန်ငါမျိုးဖြစ်တဲ့တို့ပါတော့ တရားလေတရားလူချင်းပြီးကြီးနဲ့လောက်တာတို့မခံယူပြီးနဲ့လောက်တာတို့အဲလူချင်းပြီးမခံယူပြီးဒီလိုကိုယ်နဲ့လောက်တဲ့အတွက်အင်းလူတို့ဖြစ်မလာတော့စိတ်ဓာတ်ကြဖိမှုတို့ပြီးတော့ရှိခွင့်နဲ့မသိမှမတူဘူးအတင်းနဲ့တပါရလုပ်တဲ့အတွက်စိတ်တင်းပြန်ခြင်းဘူးခြင်းတို့တို့ဟောဘူးလို့တဲ့လူတရားကြားလေကြားလေဝိရိဝိရိတရားနဲ့ဝေလာတော့ကိုယ်ကိုယ်ကိုယုံကြည်နေမှု သံတရားဖြစ်မှုတို့ဆိုတဲ့ဒီတာငါမျိုးကဆွဲပြီးတော့ကတဖြည်းဖြည်းနဲ့ပါပါဟောပါတယ်ဟင်ဒီကတော့အကောင်းဆုံးတော့ဒါကဆွဲပြီးဟိုပါသွားမှာလားဒီအဆွဲပြတ်တဲ့အချိန်ကမျိုးရဖိုက်တဲ့အချိန်ပဲလေအဲ့ဒီမျိုးရဖိုက်တဲ့အချိန်မှာနောက်ထပ်ယုံနာတစ်ပါးအတိတ်ပြန်ပေါ်လာတဲ့အချိန်ကိုဟောတို့အဆွဲထပ်ပါမလားမက်ထပ်တတ်ချလိုက်တယ်အဲ့ဒီဟာကိုပဲမက်ကမက်လို့ခေါ်တာလေကိလေသာကိုတတ်တာလေ တို့တို့သိနေလို့တော့လားဆိုတော့ဒီတမန်သွားတဲ့ဟိုသွားရင်သွားရင်တတ်နေတဲ့မက်ကင်တွေကတောင်းပြီးပေးရတယ်ဟုတ်ကလားဗျာဒီတို့ဟာလာပဲထောင်မဲကအမှုတန်းကကျိုးကျင်ဘောကလူသားဓမ္မတတ်ဖို့ရအတွက်သူ့ရဲ့အောက်မှာတရားသူကြီးရတယ်တရားသူကြီးအောက်မှာသက္ကံမှုရှိရတယ် စကံပေါ်မှာမူလရာရှိရှိရတယ်မူလရာရှိအောက်မှာဒီပေခံကိုတော့ဖမ်းပြီးရေးရရှိပြီးလေဟုတ်ရတော့မရရလို့လားဒီလိုဆိုသက်တိုင်နာဟာကတော့ဆုံးမှရှိတယ်ဒီစတဲ့နာတော့ဆုံးရောက်ဘူးရတာဒီကတော့ပဋိကဘလောက်လိုက်ကြရတယ်ဒီခါဖမ်းလာရရဘူးဟာလေအဲဖမ်းပြရတဲ့ဗီဒီယိုကမူလရာရှိရတာကိုဘလောက်တောင်ယူပြီးသိကြမလဲဟေး အဲဒီမှာတခါမှတခါမှတော့တော်လို့ပြောရတယ်ကြာဟုတ်ကဲ့ရှင်ပြီးအဲဒီကသူဘာလို့ဇမန်ကြီးလေးဇမန်လေးတွေချုပ်ပြဟုတ်ကဲ့အဲချုပ်ပြီးသိပြနောက်ဆုံးရမှာဟိုအမှုဘယ်ကိုရုံတင်ရတာမဟုတ်လားဟင်ဟုတ်ရဒီမှာလုံးတင်ရတာအာယုဒီနေ့တခါတရားလူကြီးရတဲ့သူဒီဒီတိုင်းမင်းမင်္ဂလာမင်္ဂလာမင်းတော်တော်လို့ရောက်လာတယ်။ဘယ်ညာဘူးညာ။ရပည့်ရှိနေလေပါသေးညာ။ धनपति भी ले पा दीजा नहीं तो कब तू काले होता तेरी पा दीजा पूरा कहता तेरी ले पा दीजा न्यू न्यू ने वो सिर्फ भी हो वो भी जो मिया हो पहले माँ मुझे नहीं माँ तो तेरा चारा जा ठीक तेरा चारा भी हो रहे हैं तेरा मुझे तेरा जाना वो सब जा माले ये बाबू माले ထုံးရအောင်လိုက်ဖို့ကမလုပ်ကအထုပ်အချုပ်ကကြီးကထုတ်လာဖို့ရှိသေးပြီဗျာဟုတ်ပြီလား အဲ့တော့မက်တစ်ခုနဲ့နေရောတာတိုက်ဖို့မလိုတော့ဘူးမက်တစ်ခုနဲ့ကြာမှာတို့မက်ကြီးဆိုရှိရရုံပဲဟုတ်လားတော့မက်တစ်ခုရဲ့ဝန်ကျင်မှာမက်ကြီးဆိုတဲ့အစိမ့်ပိုင်းရှိခုပြန်တာရတယ်ဟုတ်လားမက်ကြီးဆိုတာမက်တစ်ခုရဲ့ခြေကအစိမ့်ပိုင်းနေတယ်ဟင်ဟုတ်လားမက်ဆိုတဲ့မှာဒီလိုမက်တစ်ခုကြောက်ရအောင်သူ့ကြည့်ရမို့ဘူးတဲ့အခြားခြေခုပါပြီးတယ် ဟုတ်ကြတောင်းမှုမခင်ရှိပါဆိုတခါထပြောရတာတဲ့။အဲဒီမှာသူမခင်ရှိပါကြတော့သူဖွင့်ဆိုတာလည်းဆိုတာမာဒိဋ္ဌိဖြစ်တယ်။ဟင်တာမာဆိုရင်မာမာပြောလိုက်တော့ဟုတ်ကလား။ဒီကောင်းလာလို့ဘာလို့တခြားနဲ့ဖွင့်မနေတဲ့ကွယ်မာမာပြောရကြလို့ဒီအမားနဲ့ဟိုဆက်ပြီးပြောရမှာမဟုတ်လား။သူဝိဒါလေးနဲ့အဝိဒါလေးကိုဟိုခွဲရမှာမဟုတ်အမှန်လို့ပြောလိုက်ကြလို့ဒီကြည့်ရနေတယ်။တာမာဒိဋ္ဌိကအမှန်တည်းတယ်။ တမ္မာဒိဋ္ဌိဆိုတာတမ္မာကတော့တမ္မာဒိဋ္ဌိမှန်ရမှန်ရအတွက်ကြောင့်လားဒီသင်္ကပ္ပဆိုတာအဲ့ဒီမြင်တဲ့ဟာလေးကိုလားတိစိတ်ကြောက်ပြီးတော့တုတ်တပ်ပေးနေတာဟုတ်လားသင်္ကပ္ပဆိုတာကြောင်ကြီးတယ်သူတို့ဟိုဟိုတို့ဒီတို့တွေ့နေတာပေါ့ဒီချုပ်ွက်တဲ့ဒီတာတွေကိုအသေးစိတ်ကပ်ပြီးတော့အောက်ပြီးပြီးနေတာသင်ပြင်ပေးနေတာရုပ်မျိုးတို့ကြတဲ့လူတို့ချင်းဟိုအတွင်းတွေပတိလေးတို့လာနေတယ်ဒီ ဝိတ္တဝိသနာပြောရင်ခဏတို့ခင်ယူလို့ဝင်တယ်ထွက်တယ်ဒါအပြည့်စည်ဟင်တခါလေလူတတိယဝင်တယ်လို့လို့လည်းထွက်တယ်လို့လို့လည်းရောသူရှိကပြီးပြီးမှကပ်ပြီးတော့အောင်လေးကြောင်လေးနေတာလေဟုတ်အဲ့ဒါလို့တည်းအဲ့ဒါပဲပါမှဒီကပါခဏဟင်ဒီဝါနေတဲ့ကဘာနဲ့ကျိုးလို့သူဝင်တယ်ထွက်တယ်အထူးကြောင်လေးနေတာအဲ့ဒါဟုတ်တယ်ဟင်အထူးကြောင်လေးလည်းသူတို့ဟိုသွင်းပြီးလူခဲတာမဟုတ်ဘူးဒီ အာရုံနာရတာဒီဝင်နေထွက်တယ်ဟုတ်ကလားဒီဒီဝင်ပရမဝင်ဒီနာနဲ့ကြိုက်ပြီးတော့ဖတ်လိုက်တာလေးကိုအဲ့ဒါကိုပဲအထူးကြောင့်ဒီလိုပြောတာဟိုတို့ဒီလိုတို့ခိုင်းတာမဟုတ်ဘူးဟုတ်ကြဝိသရာကအထုခသုံးတာတယ်ကွာဝင်ဘယ်လိုနေတော့ထွက်ဘယ်လိုနေတော့ဟောကိုရှုနေရှုကိုဒီမှာတော့နာပြီးပါရိုးစင်ကြတော့နာပြီးကြပါဗျာ tunalana walinda kapiro tunda milali ni na wiki hizi tuwete hizi ni maboli ni wiki hizi tuwete hizi era wikana fuglari era be rududri fuglari eta be kumero kinkapanya ni tagalo mira nana tukurele sina kuyo era kinkapa era ube kinkaro mekiri ya tero mama kinkapa lo dole de အဲဆံညာကြတော့အဲ့ဒါဝိတာရလို့သုံးလိုက်တယ် ပုဂ္ဂလာကြီးယောဂီအာဒုကကယောဂီတရားပဲပြောရင်ဒါအတွင်းကနေအတွင်းသားတတိကူပဲပြောလိုက်ကြဘူးနဲ့အတူပဲသူ့ညာနဲ့သူ့ထားကြည့်တုံးသွားတာဘုရားတရားတော်ပုဂ္ဂလာကြီးဟင်အဲ့ဒါတမသိတာပါဒါကတူရဲ့ကွဟင်တူရဲ့ဘုရားကတခါတမ္မာဝါစာဟင်တမ္မာကမ္မတတမ္မာအာဝါဟင်အကောင်ပြောအကောင်လို့ပုဂ္ဂလာအကောင်တဲ့မြို့ အဲ့ဒါတင်တယ်ဝါသာကပြောတင်တယ်ကာမတာကလှုပ်ထားတင်တယ်အာဒီဝကအသက်ဝေးလာတင်တယ်အဲအဲ့ဒါကတိလာတိလာဗျာဟုတ်ကလားဒီတကာဝဲသမာဓိပိုင်းကြတော့တမ္မာဝါယမတမ္မာတတိတမ္မာသမာဓိတမ္မာဝိနောမန္တရဆိုတော့ဟုတ်ကလားဘောတော့မှတစ်ဖက်မှာရှိသေးလို့ဒီမှာမဟုတ်တော့ဟုတ်ကလားအဲ့တော့ဘုရားဝါယမကဒီကျူတာ တတိကကြိုးစားတဲ့အတိုင်းမှတ်ပြီးနေတာသမာဓိကမှတ်ဖို့ကြိုးစားတဲ့အတိုင်းမှတ်တဲ့အတိုင်းဒီဒီသေးနေတာအဲ့ဒါသမာဓိအဲ့တော့ဒီပါမှာနေ့တုံးတုံးတယ်ဟုတ်ပါပြီအဲ့နေ့တုံးတော့အဲ့တော့ဒီပရမတိတဲ့သမာဓိသမာဓိကပါအမှန်နဲ့အမှန်ကိုကြံခြင်းတုံးဒီနာမည်ကိုတော့တုံးတွေထားတာဒါပြောသူတို့ကဘုမမတော်နေရင် ပညာဘက်ကိုမလုံလောက်လို့ဥစ္စာပြည်လာတယ်ဟုတ်ကဲ့ဟင်မလုံလောက်ဘူးသူသာတော့ဝေဘာမလေးကြီးတို့ဟာမျက်လုံးနဲ့တူတယ်ဒီကဘာတော့လက်နဲ့တူတယ်ဥပမာဗြဟ္မာတို့ကိုနှမ်းပြီးတော့နေလိုက်တယ်ဆိုတော့မျက်လုံးကမြင်မှတ်တယ်လက်ကမှကပ်ပြီးတော့သူ့ကိုဖက်မပေးဘူးရှင်ဒီကျိုးတော့ပါတယ်ဟုတ်လားအနာပါတယ်မပါဘူးဟုတ်လား အခုသူသိနေမှာမလားဒီလိုနဲ့သိနေမှာလားဒီအဲ့တော့လက်နဲ့ကပ်ပြီးတော့ချက်ပြမှာအဲ့ဒါကိုအကုန်ကြီးသိသိနေလေလက်မပါလို့ရှိတော့ဟိုကြီးဒီဘက်တစ်ဖက်ကိုတစ်ဖက်ပဲနေမယ်ဟင်အမောင်ကြီးလေရုပ်ကြီးပဲနေမှာကိုကဒီချက်ပြရင်တော့လည်းတလုံးလုံးကိုပြင်ရောကောင်းရောပြင်ရောကိုချုံနေတယ်ပုတ်ကြလားဗျာဒါမှမဟုတ်ဒီအမှန်ကြီးဆိုတဲ့ပညာပေါ်ပေါ်ပြပြသိမှာ သင်္ကပ္ပဆိုတဲ့ပုဂ္ဂလာအသိစိတ်ကြောက်ပြီးကြောင်နေမှုမပါလို့ရှိရင်ရောဒီလိုပညာမကုန်ပညာမဲ့ကဘဝလေးပညာသိက္ခာပါမဖြစ်တော့ဘူးတောင်းလို့ဒီလိုအုပ်စုမှာနှစ်ခုတွဲရတယ်ဟုတ်ကလားသီလမှာလည်းဟိုတို့တာမဝါသာဟောတော့ဟိုတို့ဝိဓုတဲ့ကိုမပေါ်လိဟုတ်ကဲ့ဝိဓုတဲ့ဒီပါဘုရားမှာမဟုတ်လားဒီတော့တို့ဘာမှပြောပြရမှာမလိုပဲတဲ့ တေကံကသောမသမန္တမကမဟိုကာရုရဲ့ဒုမာတွေကသူတဲ့တိုင်းမူတို့ကာယုမှုတို့သူများမယားသူများသမီးသူများသားအဲအနည်းမတော်မတရားပြောပါဘူးလေတေကံမတမူကဒီအဲ့ဒီကမ္မတာကိုဟိုတေကံလိုက်ခါသမကမ္မတာဖြစ်တယ်။ဟိုအမိတာကမ္မတာကိုသာသမကမ္မတာဖြစ်တယ်။ကာရုရဲ့ဒုမာကပဲလိုက်တာမဟုတ်လား။ဟဲ့ဝိသီဟိုမနောတို့လိုက်ဒုမာက ဟိုရှောင်းကျင်းလိုက်တာကိုတမဟာသူကပဋိစ္စကသူတော်ဘာပေါ်ကိုအာရုံပြုတော့အလိုကြီးတာကိုဒါပါတော့ဟိုအဲ့ဒီကိုအလိုကြီးတဲ့အရာဝတ္ထုမယာမချင်းအထိုင်မကြဘူးခေါ်မိစ္ဆာဒိဋ္ဌိကငါကောင်းစားပြီးရောငါရပြီးရောဒါပဲအဲ့ဒါကိုမနှုတ်ဘူးလေသူမပေါ်လေအဲ့ဒါကကြောင့်ဒီနာကိုတမဟာသူကဟုတ်ကဲ့ pero tira madre de todo el varón တို့တဲ့ဗာရှင်တို့ဘာလို့ကြီးအဲဒီမှာဟိုမကျူးလို့နေဒီဘုံကိုရှိတယ်ပသာသက်လောက်လာတော့ကျင်းနေဟောခဏတို့ဒီလာကသိတယ်မလားဆရာခင်ဗျားတို့ဟိုလက်ကားရစီကားရပသာကားရတော့ခင်ဗျားတို့ပေတယ်စိတ်ကားချောင်းပြီးကြားနေတယ်ဟောကျောင်းခင်ဗျားတို့အဲ့ဒီဘုံကိုတွေ့တာဒီလာကသိကြတာဗျာဘုံကိုတွေ့တာလားဗျာဘယ်လိုတွေ့တာလို့ 그놈의 그거를 해가지고 저기 빼는 거고 응? 응? 가산나 먼저 제만여지 말해줬나? 응? 선생 중에 말은 어디에 신중이다 하나는 뭐야? 어, 나와야 어, 그거냐, 그, 그냥 누가 왜 그러자고. 白不到手。这我都没拿，我不，我这不能够，我不是考验那啥的不。我这个，哎，那个跟那个其他的业务说啊，不是那种东马路的。哎，咱阿路地走嘛，这个我都给听的，好不？那如果该上当家务的，我就上当家务。 ဒီအခုတော့ရှိတယ်မနောကန္နာတို့ဘာလို့ဖိုးဖို့ပြီးလို့ထားရင်ဒီလိုတင်းကြီးနေလို့ပဲလို့ဟင်ခဏလို့ဒီလားဝန်တို့ဒီလားကိုပြောမလားဟုတ်ကလားဝန်တို့ဒီလားဖြစ်နိုင်ဘူးကြောင်လာပေါ်ပြီးရှိခိကတငယ်ချင်းပြီးတော့လက်ကျင်လာလာပြီးဥပ္ပဘူးရအဲတော့ဥပ္ပဒါလို့ရှိရင်ရှင်ကောင်းလို့ပါရိယအောင်တို့ညငါးခန်းညငါးညကြောင့် ဟင်တရားတော်ဘုရားဟိုနှစ်နာရီသုံးနာရီလောက်ကြောင်းမာရီတော့ကြောင်းမောင်းပါတမန်ကြီးရောက်ပြီမာရီတော့အဲဒီလိုတော့ငါ့ကိုတော့တန်းလာပြီလို့အဲနိုင်ရတယ်တော့ကဲဟင်ချက်ပြီးအဲဒီကောင်ကဘာလို့လဲဘာတမန်ကြီးကဖေးလူဘာလို့လဲဆိုတော့ဟုတ်တယ်လို့ဟိုငါမရတဲ့ပုဂ္ဂိုလ်တော်ဒီငါတော့ငါမရတော့ဒီလိုဘုံတော့ဘူး နာလာနာနေအောင်လုပ်ဖြစ်တယ်သူတို့တော့ဒီကြလူကြရုံနဲ့လူကြရော့မယ်ဒီကျေသူတို့တရားနာတိကြရော့မယ်နဲ့နာလာနာအေးဘုရားကနာသာဖလာရင်းနဲ့သာပြီးအေးသာလို့လူကြီးခွဲရဲဆိုတော့ဒီအရုံနာတော့ငါကတကောင်ကြတော့ဘုကောင်တော့ဘယ်နှကောင်ရနေနေမသိဘူးဒီအောင်ကိုကြောင်းနေတာလေကိုရင်းတော့ရတော့လုံးတော့ပြာစိတ်ကတော့ဘုကောင်တို့တော့ဆိုရင်တော့ ဘိတ်တဲ့ကြီးကြီးမျိုးဖြစ်နေလားငါဘာတဲ့ဘောင်းနဲ့ဖမ်းရတာဟုတ်ကောခါဒီလိုလိုပါဘူးဒီလိုလိုပါဘူးဟင်ဒီလိုလိုလာတော့ဘူးဟုတ်ဟုတ်တယ်လို့အမှန်တရားတွေကြားရအောင်ဒီလိုလိုဒီလိုလိုဒီလိုလိုရတော့ 啊，可那不能干了，没多少就说，看现在都把我们比他被接力出来了。就把我们让我们就按家伙的我们，到那个屋里就过了，等等我们回来。上面的啊，对呀，下面的啊，对呀，对呀呀，我往那个拿下面的呀。到南阳的啊，我我那个南阳的啊，对呀。 ဆိုတော့ငါကငါကငါတို့ကငါတို့ဒီလောင်းအားလေဒီတိုင်းလေဝတ်တို့ကြီးသူတွေကတော့မအားတယ်လို့ဒီသင်္ယောဒီလာယူတော့ပြီဒီသင်္ယောတို့ယူနေတော့ပြီဒီသင်္ယောဒီလာနားနေတော့ပြီအချင်းနာကိုဒီသိရတူတာကံကံယူယူတို့ပြဘုရားတော်ကြီးရဟင်ဘုရား ဒီဘူရာတော့တခါလေသာတော့ပြီးလူကြီးဆွဲလိုက်ဟာဟိုကောင်ကြီးကိုချင်းဆွေတော့တကောင်ကောင်ကမှကပြီမာရလာရှိတော့ဒီကလည်းရှိတော့မကနိုင်ဘူးဟုတ်လားတော်တော်ပြန်ကောင်လုံးကရရမိမလေးဟိုရုပ်ကြီးလည်းတော်မှာလို့ဟင်ဟိုနဲ့တို့ကလည်းလုံးတို့ဘယ်လိုရတော့ဒီလား အဲဒီလိုမျိုးရောစံပါလေးတွေဒီလိုရတယ်ချက်ကိုတက်တာကိုတော့ကျိုးတယ်ဆိုရင်ဘုရားကျောင်းလာနေတယ်ကျောင်းရောဒီလိုဒီလိုဘုရားပေါ့နော်ဘုရားကတော့ဘာလို့ညတော့အမောင်ကျောင်းလာပြောတာဟဲ့ဘုရားကဘုရားရအောင်တော့ဘုရားကဘုရားရတယ်ဆိုတော့ ရှိတော့တော့တော့တော့ဘုရားဘုရားဘုရားဘုရားဘာလို့လဲတော့အာမဟုတ်ဘူးလေတော်ရကမှာတော့တော့တော့တော့တိတ်တိတ်တိတ်တိတ်တိတ်တိတ်တိတ်ဘုံလုံးတော့မတရားတော့တော့တော့တော့လာရင်းတော့ပေါ့တော့တော့တော့ဒီလိုပြကြမှုကြီးတယ်လို့အဲဒီတော့ဘာလို့လဲ ဒီလိုဒီလိုရတော့ဒီလိုတော့ဟောလို့ဒီလိုရအောင်ဒီလိုတော့မပြောရဘူးလို့တော်ရတဲ့ကောင်ကဘုရားကိုကိုယ်ကိုဒီတော့ကိုယ်ကြီးကရအောင်ကိုယ်ကြီးကတော့ဒီမှာလို့ဟင်ဘုရားကိုတုံးကြတယ်နော်ဟင်ဒီမှာဒီတော့တော့မမဟုတ်ဘူးတော်တော်ဘုရားကြီးဖြစ်ကုန်တော့ ဆိုလိုတော့တိလဝိတုဒ္ဓိဖြစ်ပေါ်ရတော့ဒီသုံးခုဆိုမှလို့သူတို့တိကျတောင်းလို့ဒီလမကြီးမှာသုံးခုတွဲထားရတာဟဲ့အဲ့တော့ဒီလမကြီးသူမသူမတို့ခဏတို့ပြောနေကြတာပါလို့သုံးမှထားတယ်လေနေရင်ပြောတာရောဟဲ့တမာရီမကြီးသူကြတော့ဒီတိုက်နေတယ်ဝါရမကျူးသားတယ်တတိကမှမတိကြနိုင်ဘူးခဏတို့ထုံးမှုခဲ့တာဖြစ်ပါပဲဟဲ့တတိရောရှိတယ် ပုဂ္ဂလာဒီကဟိုတို့ဝါယမကတိမ်အောင်မပေးဘူးဝဒီတတိယရှိကိုထိုးဖောက်နေမှာမလားအဲတော့ကိုရန်ကြောပဲဒီမှာပေါ့ခင်ဗျားတို့တမာတိကထမင်းကြိုးရင်းနဲ့ဖြစ်နေနေဟဲ့ထမင်းနဲ့ဒီကဘာပဲလို့ဖြစ်ဒီအဲ့ဒီဘောဖေးရတဲ့တော့ဖေးဘူးလို့ကြားလို့ပေါက်သွားဟဲ့တို့တော့ကြေကြမခံဘူးတော့ဟင်ခင်ဗျားတို့တမာတိထမင်းကြိုးရင်းနဲ့မပူဘူးဟဲ့ ဝေရနောကတုံးအောင်မပါလို့တပိဆိုင်အောင်မပါရွေးအပေါ်ရန်ကျော်လေးနဲ့ကျွန်တော်တို့ပြီးနေမှာပေါ့ဟုတ်ကလားဗျအဲ့တော့အပေါ်ရန်ကျော်ဒီဘုကအတွင်းများကြီးဒီနေရာသူဒီနေရာမှာကိုကြောက်ချထားတယ်လို့တင်လို့ရသွားတတိသူပါပဲအပေါ်မှာဒီအတိဟာတင်လို့ရတာမဟုတ်လားတကယ်လို့ဒီတို့ဒီတတိလေးကိုစိတ်ကိုဒီနေရာကိုတည့်တယ်ကိုထားပြီး ချိန်ပေးစိုက်ပေးရတဲ့တတိကိုယ်တိုင်ကရေးရပြင်းဒီစိတ်ဘယ်လိုလုပ်ပြညာဒီပဲမကြည့်ရင်ဒီနာကအရာအချင်းရကိုအသေးစိတ်ဘယ်လိုလုပ်ပြလဲအေးလာတော့ဒီအေတို့ဟောတတိထုံးဖို့အားကောင်းမှာလားဝရိယကလည်းတုံးအားကောင်းမှာလားဟုတ်ကလားအေးတတိထုံးဖို့အားဝရိယအားကောင်းတယ်လို့ဟောတတိလေးရလည်းထားကြတယ်နေတာဒီဥမာလားဟင်ဟုတ်ကလား တိနေတာတွေပဲတမာရီလို့ပြောရတာဟုတ်ဒီတစ်ချက်မှတစ်ချက်မှတ်တဲ့နေရာလေးမြဲနေတစ်ချက်မှတစ်ချက်မှတ်တဲ့နေရာမြဲနေခရိကသမာဓိလို့ခေါ်ဒီတစ်ချက်မှဒီလိုတမာရီကိုခရိကသမာဓိလို့ခေါ်ဟုတ်ကလားဒီကနေ့သူတို့ကလိုရမှာမဟုတ်လားအဲ့တော့ခရိကသမာဓိနဲ့ဒီလိုရအောင်မှတ်တဲ့နေရာကိုတဲ့တဲ့ကြားဖို့ဆိုတာဟောဝရိယနေရာတဲ့အချိန်မှောင်မှတင်တယ်တတိယကချောင်းမှောင်မှတင်တယ်ဟုတ်ကြ အေးဒါလေးမှဒီတွေ့ကြမှာဟုတ်ပဲအဲ့တော့တို့ဒီမှာဝိညာဉ်တို့အားလုံးကောင်းနေတယ်တတိယလည်းရှိတာတို့အားလုံးကောင်းနေတယ်ဒီလိုကမတည်ရနိုင်ဘူးချောထွက်နေမှာပေါ့ကွာလာကိုတန်ရုပ်သူအာပေါင်းတော့ဘုချောထွက်နေမှာပေါ့ဘယ်တန်ရုပ်သူလည်းအာပေါင်းမှာလေဒီညာတဲ့လေကိုလည်းဖရာလေးတိုင်နဲ့တာဆွဲဥမပုဂ္ဂလာကြီးအဲ့တော့ဒီတမာရီဝေကင်းမှာလေဝါယမကျုံတော့ပုဂ္ဂလာတတိ ကျူးစားတဲ့အတိုင်းမှတ်ချက်ကလေးပေးပေါ့ပုဂ္ဂလာမှတ်လာလေးပေးပေါ့ဒီအဖိုးတော်ဝါတို့တွေတော့ပါလို့လက်သမားနဲ့တို့ကျဲမနေမှတ်လာလေးပေးတယ်လို့လေတို့ဟိုလိုယူလို့ကြတော့ဖြာမယ်နေရာကိုမှန်လို့ဆိုရင်ဖြာမယ်နေရာတွေမှတ်လာပြင်ရင်းမှတ်လာပေးတယ်လို့လေတတိလေးလည်းမှတ်လာပေးပေါ့အဲနောက်မှဒီတတိလေးပေါ့တတိလေးတော့မှတ်ပြီးဒီကလေးပဲပြန်ပြောရမှာပေါ့ဒီဒီကလေးဒါလေးကတော့အိမ်မှတ်လာလေးတိုင်းဒီရာဒီဒီလိုက်ရေပေါ့ဟုတ်ကလား ဒါမှတော့ဒီနေရာကြီးအဲဒီနေရာမှဒီနေရာတိတို့တော့မှာမဟုတ်လားဒီဒီနေရာကြီးဒီနေရာတိဒီနေရာမှဒီနေရာမှာဒီရမှာမဟုတ်လားအဲ့တော့သမာဓိမဲ့ဒီဘုမာကလည်းသူဝါယမတွေကပြင်းနေပြီးတော့တတိသမာဓိမပါငွန်ရအောင်လားဟဲ့ဒီကကြိုးဝါယမလည်းတတိတော့ရှိနေဒီသမာဓိဆိုတဲ့ဒီအေးပြီးတော့ဒီနေရာလေးကိုဒီလိုလေးကြီးနေဖို့မပါဘူးရအောင်လားသူတို့ကလည်းတုံးခုပါမှသမာဓိအုပ်စု တမာရီကခိုင်လုံးပဲဟင်အဲ့တော့ဒီတမာရီကိုသူ့တုံးကအိုးမက်ကြပဲချိန်မှာဟင်ခင်ခင်ရုံနာတော့ဘူးမလုံးမချက်ကင်ပြီးလို့ရတယ်သူတောင်းလို့ရပဲပုဂ္ဂလာတာဟင်တို့ဒီကမဲ့ဒီတမာရီဟောဒီနေရာလေးမှာတခါလေးတို့မလုံးမချက်နဲ့ဖြစ်နေတဲ့ဟာလေးကိုတို့ဘာလို့ငြိမ်တယ်ငြိမ်အောင်ပတ်လို့တောင်းအောင်တခုတူမာလေးသူလေဒီလာလေးဒီတိုင်းဒီလာလေးဒီတိုင်း ဒီကိုတိုင်းနေတယ်တခြားတွေမပါဘူးတဲ့ဒီလိုကြောက်ဘောမှာပေါ့တာမဒိဋ္ဌိကလည်းအဲ့ဒီနေရာတွေပါဘူးတင်ညာမဲ့ဒီနှစ်ပါးကလည်းသူတို့ရဲ့အကြောင်းချင်းညာလေးတွေကိုပေါ်လာမယ်ထီလေးနဲ့တီလေးပုတ်လာအဲ့တော့ဟိုကတစ်ခါကသိနေမှာမဟုတ်လားတစ်ခါကအမေးသိပြီးပြရမှာတခါကြီးအလုံးတရားအကုန်လုံးမူတော့ကြောက်ကြပြရမှာတယ်ဟင်ငါပြောဒီတလုံးလုံးကို ငါတို့ဒီမဲ့တလုံးကိုအပူပါပြီးတော့ဇုံးနဲ့ခေါက်ပြီးတော့ဘယ်လိုလုပ်ပြီးမရအောင်လုပ်ရမှာဟုတ်လားဟင်ဟင်ငါပြောတဲ့တစ်ခါလုံးကြီးကိုနေနေပြီးမဲ့အဲ့ဒီငါပြောတဲ့တစ်ခါလုံးကြီးကိုကိုယ်နေပါပြီးတခါလုံးနဲ့တလုံးပြီးတလုံးနာဟင်ခေါက်ပြလိုက်လို့ရှိရင်တခါလုံးတလုံးတော့ရမှာရပြီငါပြောတဲ့ခိုင်နိတလုံးပြီးတလုံးနာဘုံနဲ့ခေါက်လိုက်လို့တဏ္ဍာရိယကိုချုပ်တော့သွားပြီဆိုရင်ဟုတ်ကဲ့ အဲဒီတော့ချစ်ကိုအတူပြရမှာတမာရီကြီးနဲ့တမာသင်္ကပ္ပပဲကလေဟုတ်ပါလားတမာရီဘက်ကလည်းအဲ့လိုကြီးဝင်နောက်ပြောကိုဒီဝဲကြည့်ရမယ်ဒီလည်းဝင်နောက်ကြရမယ်ဟုတ်ပါလားတို့ချင်းလူတင်ကလည်းချင်းလူတင်ကလည်းတခြားမရှိအောင်ကိုအချင်းကလည်းသင်ကြပြနေရမယ်အဲ့လိုကိုတို့ဟိုဒီအုပ်စုတို့ကသူ့မှာလည်းသူတို့အာနာဘကွယ်သားကိုကြိုက်ပြီးတော့လေထားတဲ့အချိန်မှာဟိုကတားရမှာမဟုတ်ဘူးလားဟုတ်ကလားဗျာ တောင်းဝိကိရှိပါကိုအုပ်စုသုံးပါးနဲ့ဖွဲ့ထားတယ်ပုဂ္ဂလာရဟင်ဒီအုပ်စုသုံးပါးဘာမှရမှာလဲတဘောပေါက်ကြလားဗျာဟင်အဲ့တော့ဘာလို့အုပ်စုတွေတွဲထားလို့ဆိုနေဟင်အဲ့ဒီလိုမျိုးအုပ်စုတွေနဲ့တူတူလေးနဲ့တူနေကြိုက်သွားမှာလေဝယ်သမာဓိနဲ့သမာဓိကပါကလည်းဟိုပေါ်လာတဲ့ရှုပ်ွယ်တွေကဟာလေးတွေကိုအသိဉာဏ်ကြီးမြင်တော့ဟိုတခါတည်းအသိဉာဏ်ကြီးရပါတယ် ဟင်ဟုတ်လားဘုရားသမ္မာဝါဒသမ္မာကမ္မနဲ့သမ္မာအာဒီဝါဒတရှိရင်းဟုတ်ဒီဒီလာကဟိုတို့အကျမ်းအမိအလအနုအဲ့လိုဒီအချိန်ကောင်းလာမှတယ်ဟင်ဘုရားလုံးလုံးသွားတော့တယ်ဟင်ဒီတခါလေဘုကိလေသာမှကြာပြီးဘုခန္ဓာမှန်လည်းတခါလေကြာရမှာဘုသူမှန်ကြတာဘုမာဒီကတော့ပါအဲ့ဒီရှိပုဂ္ဂိုလ်တွေကတော့ခြေတုပ်ဟင်ပစုလား လူတွေများကျိုးပြီးတခဲ့တို့လေတရားတို့ချုပ်ပြာများတို့ကြတော့ဂျိုကျိုးသောနွားဒုံသန္တာအလာခဲ့တို့လေဟုတ်ကလားမာဗီယာတော့ပေါ့ဖီဘေမလက်ပုတ်ဖတ်ခဲ့တို့တဲ့လူတို့ဒီကလောက်ကြီးကိုခန္ဓာမှာကြောက်သွားရမယ်ဟုတ်ကလားအဲဒုက္ခတို့ပြောရမှာဒီနေရာကြီးရောပြီးတော့မှမလို့ဖီဘေမပတ်လေးကိုလုံးဝမရမှာဟဲ့အဲ့လောက်ကြီးကို သူဌာနမှာကြည့်ရတာမကြောက်တော့ဘူးဒီကလည်းဒီဘုံနဲ့ပတ်ပြီးတော့နေသွားမှာတယ်လေဟင်ဒုက္ခလေးတွေတော့ဖြူဖြူနဲ့ပဲဖြစ်တော့ပါတယ်ဟင်ဘာဖြစ်လို့ ဝါဘူးတော့လေရှုခွေကဝါဘူးခမတို့ကတော့တွေးကြမှာပေါ့ဝါဆိုတော့ဟိုဟာနဲ့သူ့လေကျောက်ကလည်းဝါဆိုတော့ဝါနဲ့သူ့လေသူ့မှာပေါ့ဟာဘူးဟေးဟေးဟေးဟေးအဲ့တော့အဲ့တော့ကိုကိရိတာမှာလာနေတော့ကိရိတာမှာကိုနင်းချလိုက်တော့ခန္ဓာမှာကြောက်သွားအောင်ဒီမဲ့กินဒီကအုပ်စုပဲလို့ကိုလုပ်သွားမှာဗျဟုတ်ပါလား အဲ့လိုကြီးလို့ပြောမှာဟင်ဟင်အဲ့လိုကြည့်ရတာမှခဏမှကြာပြီးငုံကြည့်သွားမယ်ကြည့်တယ်လို့ချင်းခင်ဗျားတို့လုံးမမရုပ်လေးကိုကြည့်ရမှာဟင်တောင်းတို့ဘာလို့လုံးမမနလာလာတို့ဘာပြောလို့တဲ့ကမထမ်းရတာကြလို့ဟုတ်လားကံကမနာမနာအင်ကြပါ့ဒီမမနလာတာဘာကြောက်လို့လဲသူအရောဘုံတော့တက်လာလား ဒီလိုဒီလိုမျိုးတော့ပုံပေါ်တော့တယ်လားလို့သူကလူမလို့တော့မတူလို့ကြီးဟိုဝဲအဲ့လောက်ကြီးကိုကြောက်အောင်ဒီပုံစုတုံးစုကသူ့နေရာနဲ့သူတောင်းယူပြီးနေရမှာလေဟုတ်ကလားဗျလက်တုံးကိုပေါင်းมาပဲပြီးတာဟင်ဒီတုံးစုပေါင်းมาဟင် ကိုအိမ်နေတဲ့နေရာကိုအောင်မြင်မှာမဟုတ်ဘူးလားပုတ်ကလားဗျဟင်အိမ်နေတဲ့နေရာအောင်မြင်မှာဗျအဲ့တော့တို့ဒီနာမည်ကျူသုံးပါကဟိုသုံးပါလုံးပေါင်းမှာဒုဒရဲကေဘာကိုနေနေလို့ရတာတင်တယ်ပုတ်ကလားဒုဒရဲကေဘာကတော့သူတို့သုံးပါကဟိုလုံချုံးမဲ့အားတွေကိုရှောင်ကျင်တာပြောတာမဟုတ်လားဟင်ခါရကတော့ပတိကလေးမနောကတော့ကေဘာမဟုတ်လားအဲ့ဒါဒုဒရဲသုံးပါကေဘာကိုလာမဟုတ်လားအဲ့ဒါကိုဒီနာမည်ကျူသုံးပါကတာဝန်ယူပြီးသိသွားပါလေ တို့တိုက်နေနေလို့တယ်ဟုတ်ပါလေဒီနေနေရတော့မှာတို့ဘာလို့တမားတို့နဲ့ဒီလိုမှာကတို့ဘာလို့ဟိုတေးဆံပိုက်စိတ်တိုက်ကြတော့ဖမ်းပြရမှာမဟုတ်လားဒီတမားလေးမကင်ကတဲ့လာလို့ဟိုတို့ဒီနေရာပေါက်ပိုင်းဖြစ်ခဲ့လို့ရှိရင်တော့ဘာပေါ့ကွယ်အမှုလိုက်ရာရှိမခံဘူးလို့တော့သိပြရမှာမဟုတ်လားဒီလိုတွေနေရောဒီလိုတွေနေရောဟိုဘုရားမကနာတို့ ပါလို့လုံးလုံးမဟုတ်တရားကိုကြီးလို့လည်းပြေတာမသွားမှာမဟုတ်လား။အောက်ပိုင်းကတော့ကျွန်တော်တို့သခံနဲ့အလုပ်အမှုလိုက်ရရှိနေရတာလေ။မာသမာဓိတမန်တွေရောပါတာ။ဟုတ်တယ်။ဒီတော့လည်းဘောမှာလေ။ဒီအဲ့ဒီကနေ့ဒီတော့မှာနောက်တာမှုမပေါ်အောင်ဒုစရိုက်နေနေလို့လုပ်ရမှာဗျ။ဘာသာလုံးပြင်းလုံးပြင်းဟင်တော်လုံးပြင်းအောင်လုပ်ပါမှာဗျ။ဟုတ်ကဲ့လား။ဒီဒီနေ့ဒီအပူလုံးကို तो ये जो थी हमारे राशिया डूबे ही बोला होगा मैं डूबे क्यों बोला था फिर वो लोग मारो वो तुम्हारी में कि तुम्हारा तेरे हम उठा हुआ माथे होगा वो बिना जो तुम्हारे तेरे का उठा दो हम यहाँ के हो बोला ये तुम लोग हो हो बोला था हमारे भी तो हमारी बात हम लोग यहाँ की उस काम लोग होगा हम यहाँ के हो बोला ये तुम लोग हो Ama dedi ki bana bir kadar haklı ve ilacı oldu. Hamur oldu. Kim kırarlı olmalı. Tamam değil mi? Ne? Yani dedi o el amalı. Mahir olduğu var o. Dinamik olduğuna da. Hızlı da dinlemiş. Yaşı bir var yanımda. နဲ့ဒီမှာလေဒီအမှုမှာပေါ်အောင်ဒီကမှာပေါ်လို့ဒီမှာမဟုတ်ဘူးလားအဲ့ဒီကပေါ်လို့ဒီဘယ်လောက်ပေးနေနေကိုယ်သမားလေးသမားဒီကပါအမှုလိုက်တဲ့ကောင်ကလောက်ပါပြီးတော့တန်တဲ့ဆိုရင်မဟုတ်ဘူးဘယ်လိုလုပ်ဟုတ်လားသူကလည်းသာသာလို့ရှိတယ်အဲ့တော့အကုန်ဒီချစ်ခုလို့အကုန်လုံးတွတ်တောင်းလို့လို့ရင်တော့ဘာလို့တို့နိုင်လဲ ဟင်ဟင်တော်နေလေတောင်းကြောင်ပေါ်နေဟင်ခင်ဗျားတို့လူတွေရွာတွေကလူတွေမှများရှိခဏတိုက်လို့ထားကြည့်တခါလေးတိုက်တာမဟုတ်တော့ဟိုသူတိုက်တာမရတော့ဟိုမတိုက်တဲ့ဘုရားတဲ့ဘုလောဘကမျက်စာပြေတာမဟုတ်လားကျေတော့ကျေတော့မတိုက်လို့လောရလားမတိုက်လို့ကြားလားမတိုက်လို့လောရလားဟုတ်ကလားဗျဟင်ဟင်တခါလေးတိုက်တယ်မဟုတ်မတိုက်တယ်မဟုတ်ရင်လည်းတခါလေး မသိမသိတူတူလက်ဆွဲလို့ထားအမှုကဒီလိုပဲဟုတ်လားတို့ကဒီထိပ်ကလေးကတော့ငါငင်းနေငါကြားတယ်ငါလူတွေပေါ့တမင်းကြီးမပေါ်လာဘူးဟင်လူတာပါတခြားပြောတာပါတခြားဟုတ်လားကျိုးလူတာတခြားနာမည်ခံလူတာတခြားတမင်းကြီးလည်းတို့တို့တော့ ကိုဒုက္ခတွေလို့ဒီလိုမျိုးပြောတယ်ဘယ်လိုလဲဆိုပါလိမ့်ကျွန်မကျွန်မနဲ့ပြောနေတယ်ဟင်ဟင်ကျွန်တော်ကျွန်တော်လည်းပြောဘူးလို့ငါတို့ပြောသွားတယ်ဟုတ်ကလားဗျဟင်ကျွန်တော်ဒီမှာဒီအောက်ချင်နာမှာသွားနေတဲ့နေရာမှာလည်းအဲ့ဒီဒုက္ခတွေမှုတွေ့တာပို့တယ်အဲ့ဒါကိုဒီသုံးခုသုံးစုသုံးခုနဲ့သူ့အစဉ်လေးနဲ့သူလည်းသွားမှရတာဗျ သဘောကျကြပါလားအဲ့ဒီပေါက်တဲ့နေရာမှာဘာဖြစ်လို့ပညာမကင်သုံးပါးကနေစဟောလဲသူ့လားကျင်ကြတော့နမိတ်ကြီးလေးပါအရင်မြင်တာမဟုတ်လားအဲ့ဒီမှာဈာန်ကြီးတို့ဒီမှာဒီမှာဒီချိန်မှာမတွေ့ရဟုတ်ကဲ့မကူရမနာကိုရောက်နေနေဒီပါကိုမြင်နေအမြင်ပြီးအမှန်ယူပြီးတို့တောင်းတညာရလို့ရတဲ့အခြေခံမဖြစ်နိုင်ဘူးလားအစိမ့်တိုင်းမဖြစ်နိုင်ဘူးလားဒါအောင်ပညာမကင်စောက် ဘာလို့ဒီနာမည်သာဟောတယ်ဆိုရင်ဒီကဖတ်တယ်ဒီတို့ဒီနာမည်ကြီးလို့ကြတော့ဟိုဘုရားရဲ့ဒီကလာတဲ့ဗြဟ္မဘုရားဘယ်မှာကံဘူးလားနော်ဟိုဘယ်လိုမှပြောလို့မရတော့ဘုရားကတော့ဘုလိုပဲတည်းနေပြောတာတယ်နေဘူးဘုလိုစဉ်းစားကြပါဦးအရင်တော့မင်းတို့ငါအကျင့်တစ်ခုကျင့်ပြီးတယ်ကျင့်ပြီးတယ်ဘယ်လိုလုပ်ကြည့်လိုက်တာကိုနာမေးတယ်အဲ့ငါမကုန်ဘူးလို့ပြောခဲ့တယ်အခုငါကိုယ်ကိုယ်ကိုယ်လို့ပြောတာ အဲ့မှာဘုန်းကြီးကဘာလို့ဘာဟုတ်ကဲ့ဟဲ့ဒီကောင်ကငါတို့မျိုးမျိုးမကုန်ဘူးလို့ပြောတယ်အခုကိုယ်ကလည်းတော့ဟုတ်ကုန်ဘူးကိုယ်ကလည်းဖြစ်ရမယ်လေဒီမှန်လေးကအဲ့ဒီညသူတက်တော့တာပါဒီမရဘူးလေချိန်ကမဟုတ်လားလုံးမဖြစ်နိုင်ဘူးလားတောင်းလို့တော့မလေးတည်းဟောဟင်တို့ရောကြီးတို့ကြတော့ဟောတို့ဟိုတို့ရလေးနဲ့သူပေါ်ရေးပြည်သူတွေလည်းပြောရရင်တော့တို့ဖိုးလို့ဖွားလို့ပြောရမှာပေါ့ဟင် တကယ်လို့တခါလေဟိဟိငါမိသားစုဟိငါဟိဘာဟိနဲ့တခါလေလူတလုံးလူတလုံးဖြစ်အောင်လုပ်လာတဲ့တဖြည်းဖြည်းနဲ့ပြည်လူဟိဟိစာရုံးကတရူသမီးနဲ့တရူသားလားအဆုံးကျတော့ဖူကြီးနဲ့အဖွာကြီးအဖိုးကြီးနဲ့ဖွာနဲ့ဆုံးမှာတယ်ဟိပြီးတော့ဘာလို့ဟိုစာရုံးကတလေဝန်ကလေးကစိတ်ကလေးကြအခုနောက်ဆုံးတလေဝန်ကလေးကြတော့ ဆက်ပြီးတော့ဆောင်ရဆက်ပြီးတော့တော့ဘယ်လိုလဲဘယ်လိုဘယ်လိုသာလို့ကဘယ်လိုသမီးနဲ့တို့တာဒီမှာဘုန်းကြီးနဲ့ဝါကြရမှာဟင်သင်တို့ဘာဖြစ်လာတော့အဲ့တော့တို့လုပ်ခဲ့သမျှတွေလုံမောပဲဘာမှမရဘူးဟင်ဟင် ဒီကိစ္စပြရင်တော့အိမ်ပြန်နေမှာမှမဟုတ်ဘူးဆိုအဲ့ဒီပြည်လေးဒီသမာဓိတည်နေတယ်အဲ့ဒီသမာဓိတည်တိုင်းမဲ့ကုတို့ပါတော့ဒီအမှန်တရားကိုကိုကိုဒီစီရဟူရာကိုချင်းကလာကြတာဒီတော့မလို့ပညာမဲ့ကင်းတာပါပေါ်ရတယ်ဟုတ်ကလားဗျအဲ့ဒီကျင့်ဖို့ရာစဉ်းစားရနေတာကိုအဲ့ဒီအမှန်တို့ခေါ်ဒီပရမဘုရားသာတဲ့မကျင့်ရင်ကြောင်းရဲဝင်လာရင်တော့တိလာကသာရွဲတယ်တိလာမဲ့ကင်းတာပါပေါ်ရတယ်တိလာသမားရဲ့ပညာ हमारी आता हो रही है तभी मैं जी आ रहा हूँ ये जीने जी जो पे आता हम लोग तीन हमें जो भी अच्छी तखानिया हुई है तेरा में से नशा है तो हमारे लिए मिलने बैठा था हम लोग तो सोचो हमारी में जीना था वो वेंडे ट्वेंटे भारुना बेगा की न्याला था मोटे ना बेना मालूम मती बेबू ओ कलाब्या တင်ညာပင်နောက်မှနေတယ်ကြာဟဲ့နောက်ဆုံးဘယ်လိုလုပ်မှမင်းမှမရဘူးခဏကတင်ညာတော့ပြောတယ်ပြောဟဲ့ဟုတ်ကဲ့အဲ့တော့ဒီဟိုဘူဘူဒီဘာဟုတ်လားတင်ညာမြေရပါတော့ဒီအတွေ့အကြံလေးတင်ညာဖြစ်ခဲ့တာအဲ့ဒီအတွေ့အကြံကြောင့်ဒီကြောင့်တော့တင်ညာမကင်ကစားတယ် ကိုကြည့်လို့တရားမှန်းဆိုရင်ဟုတ်ကလားဒီနိုင်မဲ့စခန်းတွေရလို့ရှိရင်တော့ဒီလားကယူရလိမ့်မယ်လေအဲ့တော့ဒီတိခါတို့မှဒီလားကပါလိမ့်မယ်လေဟုတ်ကလားကျင့်ရပြီတွေတော့တော်တော်ပါလိမ့်မယ်ဟင်ဟိုပါတော့တမာရီကပါပါပဲဟုတ်ကလားဒီလိုတွေဟိုပါပုံလို့လေအတွေ့အကြုံလို့ဟောတယ်စင်တာမရပြီဟုတ်ကလား အဲ့ဒီမျိုးတို့ပညာနဲ့ပဲပါဆိုရင်တော့ပညာမရှိမှစရကြဟုတ်လားပညာသိတယ်အတူဟောပညာသိပဲမဟုတ်လားအဲ့ဒီအတူဟောပညာသိကိုပညာသိမှာပရမသိကိုကြောင်းလို့ရတော့ခဏလို့ဒီလာတာပါကြဟုတ်လားပရမသိကိုစပြီးတော့အာထုထုဒုက္ခဒိဋ္ဌာကိုတက်ဖို့ကြတော့ခံရလို့တမာရီကပါကြဘူးဟုတ်ပြီ ဝင်တယ်ထွက်တယ်ဒီလိုရှိတယ်အဲဒီနေရာမှာသူတမ္မာဝါယမကစဟောတဲ့အတွက်ပါလို့ရှုလိုမှုရရခြင်းရှုတာရရခြင်းရှုပြီးမှရှုရှုတယ်လို့မှတ်ထားသေးတာဒါပြီးမှရှုတဲ့မှတ်တိုင်းဒီနေရာလေးကိုမြဲနေတာမဟုတ်လားအဲ့တော့ရှုတဲ့ဆိုအားလေးဟိုတို့ပါတော့ရှုလိုက်မှုတင်တယ်ဆိုင်တဲ့အခါအားလေးဝရိယတင်တယ်ဝါယမတင်တယ်အဲ့ဝါယမတော့မှဆိုင်တယ်လား ထွက်တယ်လားအဲအဲ့ဒီကြိုက်တဲ့ထွက်တဲ့သူတွေနေရာလေးကိုအမှန်ကလေးမြဲနေတာသမားလေးလားဒီကသာရတာဟုတ်ပြီဒီကသာရတာသင်ပြုဟုတ်တယ်တော့ဝါယမတိသမာဓိဒါအပြင်ကနေခေါ်ဒီမှာပြန်တာအတွင်းကနေပြောရင်တော့တတိဝါယမသမာဓိဟုတ်ကဲ့ရှူတယ်ဟုတ်ကဲ့အဲ့ဒီရှူတာလေးနဲ့ရှူတယ်လို့ပြောတာလေးနဲ့ တခါလေတည့်နေအောင်တော့ကျောင်းရဆိုင်နေတဲ့အတူတူရလေးပေါ့နော်အဲ့ဒီကျောင်းရဆိုင်အားကြီးကတတိလေးကဟိုဟိုတို့ဝင်နေပေါ့ကွကိုဒီမှာတော့ဝင်နေတော့ကဟိုလိုဒီတိုက်တာပြောအောင်နော်အဲ့ဒါလေတိုက်တာလေးကိုဝင်တဲ့တတိရှင်နေအဲ့ဒါလေးကိုကပ်ပြီးတော့ဟိုဒီအဝင်လေးနဲ့မှတ်လေးနဲ့ကိုတွဲပြီးတော့ကျောင်းရဆိုင်နေရတယ်ကဝါမတ်နေတယ်ပုဂ္ဂလာလေးအဲ့ဒီတိုင်းဒီနေရာလေးမှာအဲ့အဝင်လေးနဲ့မှတ်လေးနဲ့တွဲနေနေတာသမားလေးပေါ့ကွဟင် အဲ့တော့ဝင်တိုင်းထွက်တိုင်းမပြတ်မှတ်နေတာတတိချင်းပဲဝင်တိုင်းထွက်တိုင်းမပြတ်မှတ်မိအောင်ကြိုးစားနေတာသမားဝါရမရှိတယ်အဲ့ဒီဝင်တိုင်းထွက်တိုင်းမပြတ်ကြိုးစားတဲ့အတိုင်းဝင်တိုင်းထွက်တိုင်းမပြတ်မှတ်မိနေတာသမားရဘူးလားဟုတ်ကလားယူတော့အဲ့တော့သမားရမကဒီမှာစားရတယ်လေဟင်စားလိုက်ပြီအဲ့လိုပထမတော့ပါပြီဘုရားဝင်မှန်ပြီပရမန်ပြီ ဘယ်လောက်ကြာတထိုင်လားတည့်ရက်ဘုမန်းကြီးဘုမန်းကြီးလေဟင်ကဲဘယ်လောက်ကြာလာမှာဘုမန်းကြီးဘုမန်းကြီးတော့လေဟုတ်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါဘယ်လိုလောက်ကြာလို့ကြာပါလေဟင်ဝင်မန်းကြီးဘုမန်းကြီးလေအရင်ကဝင်မန်းဘုမန်းကြီးကိုဝင်မန်းကြီးဘုမန်းကြီးဆိုတော့

ဒါလေးဖြစ်နေရင်ယောဂီတို့အဲ့ဒီဒီပြည်ရဲ့ဒီမှာမဟုတ်တာကြံနေပြီလားမဟုတ်တာပြောကြရပါလားမဟုတ်တာလုပ်ကြရပါလားဟောပြီးလာမယ်ဒီဒီလာတာလို့လို့လားဒီချင်းချင်းရဲ့ပြီလားရိုးရိုးဒီလာတာဒါတော့ပူရိုးဒီလာတာရိုးရိုးဒီလာတော့ဖြစ်ဒီနောက်တော့ကြံတော့ဒီကုနာရောမေးရည်ဒီလိုမျိုးလို့ ဓမ္မပါဠိတော့ပြောလို့မရဘူးဘူးဟင်ဟင်ဘူးဟင်အင်းကျောင်းလူကြီးကြီးရောက်နေလေဟင်ကိုယ်လည်းလို့မရတော့ဘူးတို့တော့လေစိတ်ထားဘူးတော့ဘူးတင်တယ်ဟင်ဒီလိုပါပါပါနှစ်ပြင်ငါပါပါပါအခုကျွန်တော်ရှိမှာဟင် အဲ့လိုတွေးနေတဲ့တိတ်တိတ်နဲ့သူတစ်ခုကိုတွေးနေမယ်တိတ်တိတ်နဲ့အကျိုးတစ်ခုကိုတွေးနေမယ်တိတ်တိတ်နဲ့တစ်ခုကိုတွေးနေမယ်မသိနေလည်းဖြစ်နေတယ်မသိနေလည်းဖြစ်နေတယ်ကြောက်နေလည်းဖြစ်နေတယ်အဲ့ဒီပုဂ္ဂိုလ်ပြောရဲ့ဒီလောက်ကိုသိကြလို့ပြောမလားသိနေတယ်နော်ဟင်ဘယ်လိုနှုတ်နဲ့မပါလဲဆိုတော့မကျိုးနေဘူးကျိုးနေကျိုးနေမနှောရတော့ကျိုးလာဘူးလားအဲ့တော့ကျိုးမျိုးဒီစားက ပေါ်လို့ဝေမန်းတိထုမန်းတိတွေတော့ရိုးရိုးတီလာတော့တော့ခင်ဗျားတို့ရှင်းမလို့ဟင်ဟင်ဘုရားလေးရတယ်ငါတော့မများတော့ဘူးတော့ချောင်းနဲ့တမ်းဘုရားလေးရတော့မများဘူးတော့ဘူးရောဟင်ဘုရားလေးရနေကြတော့ဒီတော့ငါတို့ကလည်းတော်တော်ရှင်းတော့ဘူးဟဲ့ဘုရား တော့ဘူးဘုရားလည်းတော့မဟုတ်ဘူးအမှန်အောင်အောင်တရားမှာပါတော့ဟုတ်ဒီမှာမဟုတ်တော့ဘူးပါဟင်ဟုတ်ကဲ့ပါဘုရားတော့မှာတော့ကြားကြားကြည့်ရအောင်ဟုတ်ပါလေအဲ့ဘူးလည်းများပါလေဒီကိုများပါပါဗျာ 我们怎么样？给他们不要，我们要老东西不？不管我们要老多家伙。ဒီမှာကညာပါဘူးကလေးဆိုတော့လေဘုရားလည်းပြောလို့ရှိပါဘူးကလေးဆိုအဲ့တော့ညိုညိုဒီလာကညိုညိုဒီလာတော့ဖြစ်တယ်တို့အဲ့ဒီကနေပြီးဒီလိုမျိုးတော့ တမာတိပညာပေးလိုက်ပရမဝင်ရဖြစ်တဲ့တမာတိရှင်တယ်အဲဝိမာတိပရမတိပညာရှင်တယ်အဲဒါကြတော့ဟိုဟိုကြဒီကြမကြဟိုလုံးဒီတို့ကလုံးမလုံးနေတဲ့အတွက်ဟောကျိုးဒီလာတော့ဖြစ်ပြီကျိုးဒီလာတော့ဟုတ်တော့ခင်ဗျာတပါးရပြီရှင်တယ်တပါးရမှာကိစ္စတစ်ခုအောင်လို့ သွားပြီးမှပိတ်တဝင်းလေးလာမို့လားမက်ကြီးဆိုတဲ့ပိတ်တဝင်းလေးလေးလားဟုတ်တပါရမှာခင်ဗျားတို့ဟုတ်ကလားအဲ့ဒီမှာတော့ခုနကဆိုတဲ့ဟိုဘုံလိုလိုတူမာလို့ဒီဘက်ကဟိုရိုးရိုးဖြစ်သွားပြီဆိုလို့ရှိရင်ဟုတ်ကလားဒီဘက်ကဝင်နေထွက်တယ်ဝင်နေထွက်တယ်မှာတိုင်းတို့ပါလို့ဝင်မနေတော့မှမဟုတ်ဝင်အင်းထွက်လို့ဝင်အင်းထွက်လို့ပြောတော့တာဟုတ်ကလား နောက်ဟောနောက်တော့ဘာလို့အေးဝေးအေးအေးဆုံးဆုံးဒီထွက်လူလူဆုံးဆုံးဒီလေဟောလို့လို့ခင်ဗျားတို့တာလို့ဖြစ်ပြနေတယ်တော့ဒါပြောတာအဲ့ဒါမှန်တယ်တော့ဒီဒီဝင်ဒီလိုသွားနေတာမှာဒါကလည်းဒီလိုလိုဟောလို့ဒီမှာတော့လူကြီးတို့ဖြစ်ပြမှမမြင်ဘယ်လိုမှတော့ရှိဘူးဥပဒနာရှိဖို့ရဘူးပြဟုတ်ကလားဗျအဲ့တော့ဒီကအေးဆုံးဆုံးလူဆုံးဆုံးတည်လာပြီ ဒီလိုမျိုးတော့ပညာမဲ့ယူတဲ့ကတော့စိတ်တော်တက်လာပြီတယ်။ဒီကအဲ့ဒီမျိုးကဟုတ်လားအရင်ကဝင်ပြီးချက်ပြီးကြ။တော့အဲ့ဒီမျိုးပြီးကြ။ကိုအဲ့လိုလိုဒီဘယ်လိုလိုပြီးကြဖြစ်ဖြစ်ဖြစ်ဖြစ်ပြီးတော့ဝင်လာ။ဟုတ်ကလား။ဒီလိုမျိုးကိုယ်ကတို့စိတ်ကပို့ပြီးတော့ဒီနေရာမှာတင်းမလာဘူးလား။စိတ်ဝင်စားလာပြီ။ဟုတ်ကလားကစားမဲ့တဲ့ကလေးဟာကစားဖွဲ့ရလာပြီ။ဟဲ့ ဒီအိမ်ထဲမှာကစားပွဲရှိနေဒီအိမ်ကမပြောနိုင်ဘူးလားခင်ဗျားတို့ဟုတ်ကြအဲ့တော့မိမသူကတလေးကိုဒီနေ့ကတော့မကစားဖြစ်ခြင်းဘူးအဲ့တော့ဒီမကစားဖြစ်ခြင်းလို့အတင်းလိုက်အိမ်ထဲကိုခေါ်လာတယ်တရားလည်းပြိချတယ်သူ့တမိတမိသာတောင်းနဲ့တာနဲ့ကစားပွဲမပြေဘူးဒီကလေးအိမ်ကိုတော့ပေါ်အဲ့တော့ကြောက်ဝင်နေမှာပေါ့အခုကစားပွဲကလေးပြီးတော့ဘယ်လိုပြောမလားဗျာဒါလေးလေး ပုဂ္ဂိုလ်လားဟင်အဲ့တော့ဝင်ဝင်မှန်းပြီးထက်ထုံမှန်းပြီးတော့ဒီထဲမှာသူသူပြနေတဲ့တူတူတူဝီတူတူအဲ့ဒီဖြစ်ဖြစ်ဖြစ်နေတဲ့ပုံမှာသူသိလို့သားနေနေတယ်လေဒီလိုလိုသူဒီအမှတ်မှအမှတ်တို့ပြောသွားတယ်အတွက်စိတ်ကစိတ်စင်ကြယ်လာဘူးလားစိတ်စင်ကြယ်လာရင်ကိုယ်နဲ့နှုတ်ကပဲလို့လားဟင်စိတ်ကြယ်လာရင်ယောဂီတို့အဲ့ဒီဖြစ်ပြောင်းနေတော့ဒီမက်ကတပတ် ပရိသတ်ပါမယ်လို့ရှိရင်ရောဒီလိုရိုးရိုးဒီလာတာလေးဒီလာတက်ပြီဟဲ့ဟုတ်ဘူးရိုးဒီလာတော့ကောင်းတယ်ဟုတ်ကဲ့အတိဒီလာကတော့ရောက်ပါပြီဟုတ်ကဲ့ပုံစံကိုဟိုပိုင်သွားနေတယ်ကိုယ်စိတ်ကိုပိုင်လို့ရှိရင်ဒီလောက်ကိုပိုင်တာပဲဒီကိုယ်စိတ်ကိုမပိုင်သေးဘူးလားဒီလောက်ပဲတော့မှပိုင်ခဏအမှားကနေကဒီလောက်ရအောင်ဟုတ်ရ ပြီးတော့ဘာလို့ရှောင်သိမ်းကြရရမယ်ဟုတ်ကဲ့ဝိရာမဏိရှောင်သိမ်းပါလို့တော့မရှိတဲ့တရားရှောင်သိမ်းပါမှုကြတာဟုတ်ဆိုပဲဟင်ပုံလာရင်အဲ့တော့ရှောင်သိမ်းပြီးတာပဲတော်တော်ရမှာပေါ့ထိတ်ထိတ်ပြီးတာတော့အဲ့ဒါကမှရမှာဟုတ်ကူပဲမရပဲဟုတ်ကဲ့ဒီအဲ့ဒီတိုင်မှာပေါ်လို့ခုနကပြောတဲ့အဲဒီဘက်ကဝင်တွေထွက်တွေတမန်တော်ကလည်းအမြဲတမ်းကိုသူတို့အုပ်စုတော့ကလည်းစီစီလုံးလုံးနဲ့ဆင်းတယ် ဒီမှာပဲဝါပညာနဲ့ကျင်းလာတဲ့ဘုရားဝန်နာလေးပြီးနေပြီဒီဘယ်လိုလဲနာလိုလဲဘယ်လိုလဲနာလိုလဲဟုတ်ကလားအဲဒီဉာဏ်တော်ဘုရားအပင်လေးရတဲ့ခါလေးဥပမာသူကပါကလည်းဘယ်လိုလဲချက်ဘယ်လိုလဲကပ်ပြီးတော့အသေးသေးကပ်လို့ကြောင်ဒီလိုနေတယ်တုတ်တော့ပြင်းနေပြီဒီဒီကလည်းဟိုဖြတ်ကနေဘူးလူချမ်းမှုပေါ်လာမယ်ဓမ္မလေးမကြီးတို့မှာတုတ်တင်ပြလိုက်တဲ့အချိန်အဝင်မှာလည်းလူချမ်းမှုပေါ်လာမယ်ဟုတ်ကလားဗျာဒီကလည်းမလွတ်တောင်းဆောင်ပြီးနေပြီ ဟင်ပြင်ကြတယ်ပြိပြီးထင်တယ်မှတ်ချောင်းပြိပြီးထင်တယ်အဲဒီလာကလေးကဝါရတဲ့ခါရဲကပ်ပြီးတော့အားရတယ်ဘယ်လိုမျိုးပဲလိုမျိုးလဲအသေးသေးထင်တယ်တဲ့ခါကျအသေးသေးတော့ဘုံမမြင်နိုင်လားဖြစ်ကြအောင်ဝင်ပဲလို့လေးထွက်ပဲလို့လေးငါမလေးကြပဲဆက်လေးကြပဲလို့နိုင်ကြတော့ဘယ်နဲ့ဖြစ်သွားလဲမသိနိုင်ဘူးမပြအဲဒီတော့ပြင်ပြင်လာလို့ချင်းခင်ဗျားတို့ဟိုဘက်ကဒီလာဟာပြီးတော့အားကောင်းလာဘူးလား အားကောင်းလာမယ်ဒီလိုနဲ့တပတ်ရအောင်နောက်တစ်ပတ်ရရင်တော့ထိတာလေးပဲလို့သိတာလေးကပဲလို့ဖြစ်အောင်ပညာကတက်သွားလို့ရှိရင်ငါဘယ်တော့ခဏလို့ရှိဟဲ့အဲဒီကလာဒီဘုရားမှာတိလာဝိတုတိလာဝိတုကြီးကတော့သွားပြီးသိတာဝိတုကြီးရှိတော့အယူဝါသင်ခြင်းတွေနဲ့ဒီဒီဝိတုကြီးငါဘယ်ယူရှိတော့ဟဲ့ဒီကိစ္စမှာဘုရားအဲဒီတဲ့ဝိတုပါတော့ဟော ဝိဇင်ခုနကဟိုတို့ပါတော့တမာတိကတော့ပါရှင်ပညာလားဟင်တမာတိပညာလားဒီပညာပြီးသူပညာဘက်ကထိုးထိုးပြီးပြည့်တော့ဘုရားကပြလာတယ်သူသူသူကြိုးလိုက်တာမှရှင်တယ်ဟင်နောက်တော့တမာတိဒီပညာပြလာနေမကတော့ဘူးတို့ဘာလို့သိတာသိကျဲနေရှင်တယ်နောက်တော့ပြလာနေမကတော့ဘူးအယူအဆကျဲနေရှင်တယ် တော့တော့ဒီနားနဲ့မကပါဘူးအကျင့်နမ်းနေမှာသင်ကျဲပဲရှင်တယ်လက်လို့ကိုကလည်းသွားရမှာဗျာဒီလိုနဲ့ကိုတို့ပါတော့တပတ်လိုက်ရင်တမျိုးကြတယ်တပတ်ပြီးမှတမျိုးကြအောင်တဝက်နဲ့တမျိုးမကြဘူးတပတ်လည်းတမျိုးမကြဘူးတော့တိခါသုံးမှာတပတ်ရမှာခဏလုံးလည်းဆက်အဲဒီလိုတည်းကြမယ်တကယ်လို့ဒီတိခါနဲ့ ဟိုတို့ကဒီညာသိနဲ့ပူညာသိပေါ့လေ။ဒီသိမတူတဲ့ညာမျိုးကြလို့ရှိရင်ဒီဘက်ကမမနိုင်လို့ရှိတာနှစ်ပတ်လုံးမတော့ပါ။ဒါကိုဘာတည်းကိုလုပ်နေရ။တမာရီမကြီးကိုရောင်းထူတော့ပေးနေရတယ်။တမာရီကဆောက်မှာပညာဒီနာတော့ရောင်းမှာဘူး။ဒီအဲ့တော့ဒီညာသိနာလေကိုယ်ကိုသိကိုမကြံနိုင်ဘူးကဒီတမာရီကမျက်တော်ပေးနေရတယ်။တမာရီအကောင်မှာဘိဓဝါကလေးနေတာဟုတ်ကြ။ဟဲ့ ပုဂ္ဂလာရေးဒီဟာကိုတို့ပါလို့ဟိုသိခါရဲ့ပီလာကိုသွားတဲ့နေရာမှာတမာရီမကင်သုံးပါဥဆောင်ကြရတယ်တောင်းအပမာရပတိဒီမှာပတိဥဆောင်ခိုင်းနေတာမဟုတ်ဘူးလားတော်တော်ကလာပြီတကယ်လို့တမာရီမကင်သုံးပါကချက်ချော်ချော်ဖြစ်နေရင်ပုဂ္ဂလာလေဦးကြီးပြောင်းချော် ချုပ်မရောက်ဘူးဟုတ်ပါဘူးဟင်ကျန်ကြရတော့ဘူးဟုတ်ပါဘူးဗျာဟင်လက်တွေ့ပြောတာကျန်ကြရအင်္ဂါလေးဟုတ်ပါဘူးဗျာဟင်ဟင်ဒီလိုဆန္ဒပြီးနဲ့ပြောတာဟုတ်ပါဘူးဟင်အမေကြီးတို့ကလည်းဝင်ပြီးလို့မလို့ဟုတ်ကဲ့ဘယ်ဘယ်ဘာလို့ရလဲ Yo a mí se lo reviento y le digo a un pueblo. ¿Eh? ¿Eh? Pero si te fijas de tu matura de la ya lo hice, si tu madre me que tu madre ma, si ga ma ama con lo hice, uno la piñale o tirara, dale no, ¿eh? Te diga muy bien, uya. Era anga muña de tinga de tinga de tinga de tinga, di do mu ba ma. Eh, di do mu ba lo, di mu matura de la ya lo hice, tu madre me que tu madre ညာစွာတော့ထူတော်မူရလေအာဟောသူထူတော်မူအားကောင်းပါလိသုံးပါဥဒရပညာညာဘုရားလာပညာတယ်ညာဘုရားလိုပညာပဲဟောတင်လာလို့စိတ်ကြဲစိတ်ကြဲသွားတော့တာရှင်တယ်တိတိချင်းချင်းတိတိချင်းချင်းတိတိချင်းချင်းနောက်ဆုံးတော့ယောဂီတို့ရှိနေတဲ့တို့ပါတော့လောကီဒီလာတဲ့အတွက်ယောဂီတို့ကုယူတာတို့ကိုးပါ့ဘူးလားကိုးပါကလည်းကိုယ်မက်ဒီလာကြောင့်ဝါမှာတဲ့လာမှာသာသနာ့ရူပိလာပေါ်တာဟုတ်ကလား တခုယုံကြည်ယူတာလည်း၅ပါး၈ပါး၉ပါး၁၀ပါးအဲ့ဒါလောကီလားသာသနာပပိလာလို့ခေါ်တယ်။ဒါဖြစ်လို့သာသနာဘုရားမပွင့်တဲ့ဟိုတော့ပါလို့ဒီကိလာယူဘူး။ကံယုံတဲ့ပုဂ္ဂိုလ်များနဲ့ဟိုပါတော့လောကကိုတောက်လျှောက်တဲ့သမာဓိကနာလို့ခေါ်တဲ့တောတော်ပုဂ္ဂိုလ်ကြီးကဖိုးအိုးပြီးနေတဲ့တွေ့တဲ့ဗျာ။သာသနာ့ဘာမှလည်း၅ပါး၈ပါးဖြစ်ပါ့။မဒီနာတော့ တာဘုရားသာသနာနဲ့ကျုံတုံးမှရတဲ့အတွက်တဲ့တော်သာသနာလို့ပြောဟင်သာသနာပေါ်သူတို့ဒီလို့မိသားများလာသူတို့လိုက်တာဘယ်လောက်ကြီးဝင်သွားလဲတွေ့တယ်ဒီကမှာဘုရားနာပေါ်လည်းကဘုရားသာသနာ့ဒီကဒီကလေးဟင်တဲ့ရှင်ကြီးသာသနာပေါ်မှာဝင်ပြီးတော့သူတို့လိုက်တာဘယ်နာကြောင်လာလဲပြောနေတယ် ချွေဘူးနေတော့ဘယ်လိုဘူးတော့ဘယ်ကနေတော့ဒီလိုတော့ပဲတောင်းတော့တယ်တာနာတွေဟဲ့ပြည်ဝင်လို့လာဝယ်တာဒါပေမဲ့ဒီလိုဘာလို့ရှိရတော့တောင်းရတယ်ကိုယ်ဟုတ်ကတော့ယူဘူးဟဲ့ပုံဘူး နာလေးတွေမသာမီးပြီးတာကိုသာနာပေါ်ပုံသွင်းတယ်ဟင်ဒီသင်္ကန်းပါပြမှာလားတို့သာသနာရေးကိုဝင်ရဘူးကြဟုတ်တယ်တင်ရပြတင်ရပါပြီတို့ကြားလာကြတာဗျဝင်ရဘူးကြသာသနာရေးပြီးတော့ဟောအဲ့ဒီမက်ကိုကြောတာအဲ့ဒါမှသာသနာရေးပြီးလားအဲ့ဒီမက်ကိုရောက်တဲ့ပုဂ္ဂိုလ်ကသာသနာရေးပြီးလို့ခေါ်ကြအဲ့ရောက်ရောက်ပြီးတို့ဟောတော့ဒီလားလို့ပြီးနေတယ် era una vera tomarina de Gualay, Peri Chibarina, the baby, the baby, the baby, ne, yo, nya patani ne ne. Si, pertama patana, dunia patana, eri, nya wing sebe bori, un, jauh dah bila tu kita, tanah tu kita kita mesti yang beri, tu alam bori, kecau tinggi ni. Si nama tu apa lagi dah, nya nu kita lagi dah, nya nu dah, nya ni nampak. ညာဒီပုဂ္ဂိုလ်ရဲ့ခြေထောက်ဝေးရှိပြီးကြ။ အဲ့ဒါအားလုံးကိုထိချောက်ပြီးဆိုရင်အဲ့ဒီထိချောက်ပြီးထိချောက်တခါကိုလေသူဒီ brain တစ်ပတ်တစ်ပတ်သွားနေရပါဗျာမြေကြီးကပါတစ်ပတ်ကြီးညာတစ်ချိန်တော့ပါပဲဒီကျေနာမှုမရောက်လို့မတက်နိုင်နေတမန်မကင်မှာကအာရုံနေအောင်ပါဗျာတမန်မကင်ကသမထကိုဟောမှာမဟုတ်တော့တမန်မကင်ကသမထကိုတော်နေတာကိုယ်စိတ်ကိုညီတဲ့အောင်သင်ကြားဟင်ဟုတ်ကဲ့အဲ့လောက်ရှိလို့ရပါဗျာ ဒီနည်းနဲ့လက်ကြီးဖြစ်ပါတော့ရမှာလားလက်ကြီးဖြစ်ပါအကုန်လုံးပြည့်ဝအမှုတော်မလို့ဒီအဲ့တော့ယောဂီတို့အပုပ်ပေါ်ခြင်းတရားပေးတာတရားမဆိုရင်အမှုမပေါ်ဘူးနော်ဟင်ဟုတ်ကဲ့ဟင်ပြန်လို့ဟိုအမှုပေါ်တယ်ကွာဟိုသူ့သူ့ချင်းချင်းဟိုဘက်ကမှဒါဘုံမှာ300သိရဒါဘုံမှာ300 ဟိုဒီကရနဲ့အိဋ္ဌာတော့မှသုံးမတာရဘူးလားဟင်ဟုတ်ပါဒီသုံးမတာမှဟုတ်ပေါ်တာဘူးလားဟုတ်တော့သုံးမသုံးမနေရဲ့ဒီကံကလို့ဆိုတာဒီအဲ့ဒါတရားပြောမှမဟုတ်လားအဲ့ဒီဘုန်းကြီးတွေအမှုပူကြည့်တော့တရားဆွေးကြဗျာခဏဆိုဘုန်းကြီးတွေတရားအမှုပူကြည့်တော့ဘုန်းကြီးတွေတရားဟောပေါ်ရပါ ဒီလိုဒီလိုလေမောနေတာလို့အလားပြောလို့မောတော့ပေါ်ကိုယ်ကိုယ်ကိုယ်ကိုယ်ရောလည်းမပြောရတော့ဟဲ့ရှင်ဒီပေါ်လာတော့ဒီမှာပေါ်လာတယ်ကိုယ်ကိုယ်ရှိပေါ်လာတယ်အဲဒီမှာရရှိဒီဒီခံပေါ်မှာဘုဒ္ဓဘုဒ္ဓခံမှာဒီရှိသူဘာလို့ဒီခံမှာမရှိနေလဲဟုတ်ပါပါဗျာဟဲ့ဟုတ်ပါမလားဟဲ့ ဟောတရားကိုတရားမှမပြောရဘူးနဲ့ဒီရှိဘူးဒီရှိဘူးကိုပြောဒီရှိဘူးတဲ့ကိုဟင်ဘာဝင်ဘူးနဲ့တို့တယ်ဘာလို့ဘူးလဲဘာလို့ချက်ဟင်ဟင်အဲ့တော့တရားပွဲမှာဟုတ်ကလားဗျအဲ့တော့မင်းရှိတာကိုအဲ့လိုဟင်တာရောကြီးတို့တရုံလည်းပြီးပြီလေ သူတို့ရဲ့အလုပ်လုပ်ပုံလုံးလုံးဒီလိုသိပြီးပြီပဲဟုတ်ကဲ့လားအဲ့တော့မအားဒီအုပ်စုတွေဒီလိုဖွဲ့ရတယ်ရုပ်စုသဘောပေါက်ပြီတို့ကသဘောပေါက်အောင်ကျွန်တော်တို့တောင်းနေတာအဲ့ယောဂီတို့ကအဲ့ဒီအရာတွေကိုခုနကဆိုတော့သူ့အုပ်စုတွေနဲ့သူကိုစိတ်လုံးမှုရှိအောင်တွဲပြီးကိုယောဂီတို့တောင်းနေတာအဲ့တွဲပြီးပြီးရင်တော့နိုင်မှာဒီမလို့စက္ကန့်ပုံအောင်စက္ကန့်ပုံလေးကိုတရားပေးမှာဟဲ့ဟင်အဲ့တော့ပေတော့တရားပေးမလို့ ဒုက္ခဘုံကဘယ်ဒုက္ခဘုံလဲတဲ့လူတစ်ခါကိုပြောတာလားဘယ်တစ်ခါကိုပြောဆိုလို့ဟုတ်ပါသလားဘယ်ဟာဝါနကိုကြည့်လို့ဒါဘုရားဘုရားကိုပြောတာဘုရားကိုပြောတာကိုဆိုတော့ဘုရားဘုရားနာတူတစ်ခါကိုပြောရင်တော့ ဒီလိုဒီလိုကြောင့်လဲမှာဒါလို့ဘာလို့တိကျတာမဟုတ်သေးရဲ့ဟိုတိုင်ကျဖွင့်နေတယ်အတူတူပြည့်ပြည့်ဟိုတော့တာကိုဒီကတော့တာကိုကိုဒီဘုကတော့ဘုကတော့ဘုကတော့ဒီတော့ဒီတော့တော့ပြန်ပြန်တယ်တော့တော့ဘုကတော့ဘုအော် 那这里的长辈们只要为了老婆的那么吃的，我被这人家的都有接触了，好呀，有一个大家族。